شان وهدى ورحمة وبشرى للمسلمين إن الصلاة ونسكي ومحياي ومماتي لله رب العالمين ini mazhab kula su taung bi islam يتوى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 တင်ပြခဲ့တဲ့ဒီမှာဗုဒ္ဓကျမ်းမြတ်မှာပါရှိတဲ့ဝေါပါရများရဲ့အလိုတော်ခွင့်ဆိုချက်ဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်နှစ်ကြိမ်တင်ပြခဲ့ပြီဖြစ်တယ်။ယနေ့လည်းကျမ်းမြတ်ကုရ်အာန်မှာရှိတဲ့ဝေါဟာရများရဲ့အလိုတော်ကိုဖွင့်ဆိုတဲ့ခန္ဓာနာကိုဆက်လက်ပြီးတော့အပိုင်း၃အနေနဲ့ကျွန်တော်ဆက်လက်ပြီးတင်ပြမှာဖြစ် ကျမ်းမြတ်ကုရမှာရှိတဲ့ဝဟဟာရများရဲ့ဖွင့်ဆိုချက်ကိုဖွင့်ဆိုတဲ့စီမှာကျွန်တော်အယူဆမပါဘူးကဘာမှာရှိတဲ့ဘယ်ပညာရှင်ရဲ့အယူဆလည်းမပါပါဖို့လည်းမလိုကုရ်အာန်ပြည့်ပြည့်စုံတယ်အလ္လာဟ်ရှင်မြတ်ပြထားတဲ့ဥပဒေရဲ့ရှင်းလင်းချက်မှာအလ္လာဟ်ရှင်မြတ်ကိုယ်တိုင်ကရှင်းလင်းထားပြီးဖြစ်တယ်ဒါကိုကျွန်တော်တို့ရှာဖွေပြီးသင်ပြတယ် အဲ့တော့ကျွန်တော်ရဲ့ဒီကုရ်အာန်မှာပါတဲ့ဝဟရရှင်နေချက်တွေဟာကုရ်အာန်ကျမ်းများရဲ့အထောက်အားနဲ့ပဲကျွန်တော်ပြပြမှာဖြစ်တယ်။လူကြီးမင်းများလက်ခံလူတွေလက်မခံလူတွေကလူကြီးမင်းများနဲ့ဆိုင်တယ်ကျွန်တော်လည်းဆိုင်အဲ့တော့ကျွန်တော်ကနေ့တင်ပြမယ်ကျမ်းမြတ်ကုရ်အာန်ရဲ့ဆူရာအာယတ်နံပါတ်ကတစ်ဆက်တည်းပဲဖြစ်တယ် ဆူရာနံပါတ်2ဆူရာတုလ်ဘကရာဆူရာနံပါတ်2အာယတ်တော်29 30 31 32 33 34 35ကိုကျွန်တော်အချိန်ရတော့ပြင်ပြ။အာရတော်ခုနှစ်ပိုက်ပထမဆုံး စူရနံပါတ်1အာယနံပါတ်29ကနေစပြီးတော့35အထိကျွန်တော်တစ်ဆက်တည်းပြင်ပြမှာအဲ့စူရနံပါတ်1 29မှာအရှင်မြတ်ကဖိတ်ဆိုရက်ကဝလဒီ خلق لكم ما في الأرض جميعا အလောရှိမြတ်ဟာဒီကဘာဂျိုးကို နစ်တကျဆင့်ငယ်ဖြစ်စဉ်ရတဖြည်းဖြည်းချင်းဖြစ်ထွန်းပေါ်ပေါက်လာပြီးတဲ့နောက်ဒီကဘာဂျိုမှာတက်ရှိတော်ရည်နဲ့လူသားအပါဝင်အားလုံးအစင်ပြေချောမွေစွာနေထိုင်နိုင်ရာအားလုံးကိုအစင်နဲ့ပြုလုပ်ထားပြီးဖြစ်ကြောင်းကိုပြောဆိုခြင်းဖြစ်တယ်။ခလာကလတ် ဂျမီးယာအားလုံးအားလုံးတော့ကိစ္စတွေကိုအတင်တို့လူသားများအဖို့လူလေသေးမရှိအောင်မာရှိပြုလုပ်ထားပြီအဲ့ဒါကဘာလေးလဲလို့ဆိုတဲ့အဖြေကတော့ကျွန်တော်အခုတင်ပြလို့ရပြောရဲတယ်အများကြီးပုံသားချိန်ပေါ်အောင်တို့တော့ကဘာမှာတက်ရှိနေထိုင်ဖို့အတိကအပူရင်းညရမယ် ပင်လယ်တစ်ခုကြာရှိရမယ်ကုန်းပိုင်းရှိရမယ်တောင်လွှမ်းကြီးငယ်ရှိရမယ်ဒေတုလွှာရှိရမယ်အောက်ဆီဂျင်ရှိရမယ်ကမ္ဘာရဲ့ဆွဲခင်အားရှိရမယ်အများကြီးပဲအဲ့ဒီဟာနဲ့ပတ်သက်တဲ့ကုရ်အာန်အာယတ်တွေအများကြီးရှိတယ်ကျွန်တော်အဲ့ဒါကနောက်ကြုံကြိုက်တဲ့အခါမှာကဘာဂျိုကိုဘယ်လိုစနစ်တနဲ့အလားရှင်မြတ်ကပြုလုပ်ခဲ့တယ်ဆိုတော့ခေါင်းစဉ်တစ်ခုကျွန်တော်ပြပြမှာအဲ့ဒါလိုကဘာဂျိုမှာအားလုံး အစင်နေ့လုတ်ပြီးတဲ့အခါကျတော့ကဘာဂျိုမှာနေထိုင်မဲ့လူသားတွေကိုအလာရှင်မြတ်ကဖန်ဆင်းမယ်ဆိုတဲ့ကိစ္စအဲ့ဒီကဘာဂျိုကိုစနစ်ကျပြီးလုတ်ပြီးတဲ့အခါမှာကဘာဂျိုမှာလူသားမျိုးဆက်အာဒမ်ကစကျွန်တော်ပနီအာဒမ်ပေါ့အဲ့ဒီမျိုးဆက်ကိုအရှင်မြတ်ကတေးတေးချာချာ ဖြစ်တုံးပေါ်ပေါက်ဖန်ဆင်းမယ်ကဘာကိုအုပ်ချုပ်မယ်လူသားသားကိုလည်းစီလွတ်မယ်ဆိုတဲ့ကိစ္စကိုကုရ်အာန်နဲ့ဆူရာ30ကစပြီးအလ္လာဟ်ရှင်ရက်ကဘယ်လိုပြောလဲဆိုတော့မလာအီကာများကိုပြောတယ်မလာအီကာတွေပြောတဲ့ကမှာမလာအီကာတွေကလည်းတော်တော်ဘဝင်မြင့်တဲ့လူသားသားနောက်ပိုင်းမှာပေါ်လာလိမ့်မယ်သူတို့ကိုသူတို့အထင်ကြီးတဲ့လူသားသားအဲ့တော့မလာ

ရှင်မြတ်ကကိလုတ်ခံသိမဲ့ဖြစ်ထုံးပေါ်ပေါက်စေမယ်လို့မလာဧကာတွေကိုတင်ပြတင်ပြတဲ့စီမှာအလရှင်မြတ်ရည်ရတဲ့ခလီဖာကကဘာကိုအုပ်ချုပ်ပုံတော့ကျွန်တော်တို့လူသားတွေကကဘာမှာရှိတဲ့အာလုံးအာလုံးအရာတွေနဲ့ပတ်သက်ပြီးတော့ အုပ်ချုပ်တဲ့လူသားသားတွေဖြစ်ဖို့ရည်ရွယ်ထားတယ်ဟုတ်အဲ့ဒါလိုပြောလိုက်တာကတော့မလာအိကာတွေကဘာပြောလဲတက်တခုတော့ရှိတယ်မလာအိကာတွေကဒီကိစ္စအကျိုးသိလို့လားလို့မေးခွန်းမေးလိုက်တယ်တော့အဲ့ဒါလိုမဟုတ်ဝလကဒ်ဆရဖနာဖီဟာဇလ်ကုရ်အာန်မင်ကုလ်မသလ်လင်နာစ်အဲ့ဒီလူသား ရောက်များစွာသောဥပမေဥပမာတွေနဲ့ငါရှင်မြတ်ကကုရ်အာန်ကျမ်းမြတ်မှာရှင်းလင်းထားပါတယ်လို့ပြောတယ်ဒါလူတွေနားလည်အောင်ရှင်းလင်းချက်ပဲဖြစ်တယ်သဘောတရားလေးနဲ့အရှင်မြတ်ကလူတွေနားလည်လွယ်ကူအောင်ချပြတယ်အဲ့ဒါလို့ကဘာကိုအောက်ချုပ်မဲ့ဘုရားသာငါရှင်ကဂျာအီပြုလုပ်မယ်လို့ပြောတာနဲ့မလာယီကာတွေကဘာပြောတယ် ရှင်မြတ်ကပြုလုပ်မှာလားလို့မေးတယ်မေးပြီးသူတို့ကထပ်ပြောတယ်ဝနဟနုနုစဘီဟူဘီဟမ်ဒီကဝါနုကတစ္စလာကျွန်တော်တို့အလရှင်မြတ်တမပြထားတဲ့အလာတမထားတဲ့ဥပဒေတလမ်းညွှန်ချက်အတိုင်းကျွန်တော်တို့အသေးအချာကြီးနုစဘ တက်စဘီလုပ်တယ်ဆူဘာနလာအလ်ဟမ်ဒူလလာမဟုတ်ဘူးမလာအီဂါတွေလုပ်တဲ့တက်စဘီကအလာရှင်မြတ်တမပြထားတဲ့ဥပဒေလမ်းညွှန်ချက်အပေါ်မှာသစိတ်တမိုက်တဲ့အချိန်ပြည့်နာဂံလေးနေကြပါတယ်လို့ပြောတယ်ဝါလုကဒစ်ဆလာအရှင်မြတ်တီရှိနေမြအရာပြဿနာအခက်အခဲမှားရင်ချွေခြင်း အပေါ်လိုရှိတဲ့အလုံးကတန့်ရှင်းတဲ့အရှင်နဲ့ဖြစ်ပါလေ။ဒါကြောင့်မို့လို့ဒီလူဒန်းသားကိုအရှင်မြတ်ကပြုလုပ်ဖို့ဖန်ဆင်းဖို့လိုသလားလို့မေးတယ်။ဘာလို့သူတို့ကသူတို့ရှိနေပြီ။သူတို့ရှိနေတဲ့အတွက်ဒီလူတွေဖန်ဆင်းဖို့ပြုလုပ်ဖို့ဖြစ်တော်မပေါ်ဖို့မလိုဘူးလို့သူတို့တက်တာ။အလ္လာဟ်ရှင်မြတ်ကပြန်ပြီ။ဟောလေ။ إني أعلم ما لا تعلمون إيكا أما ناشي ميا تيرا أتي ميو أثينو متينا نولو بيولي أو ဒီထဲမှာဘာတွေပါလဲဆိုတော့ကျွန်တော်တို့ကကျွန်တော်အလွန်သိတယ်အလွန်တတ်တယ်အလွန်တော်တယ်ကျွန်တော်တော့ဘယ်သူမှမတတ်ဘူးထင်တဲ့လူတွေလည်းနည်းနည်းတော့သတိထား إني أعلم ما لا تعلمون လာအိကာပါလဲပါနောက်တော့အဲ့ဒီအဲ့ဒါကိုပြောလိုက်တဲ့အခါကျတော့အင်းညာလည်းမမလာတာလည်းငါတိတဲ့အသိပညာတွေမင်းတို့မသိနိုင်ဘူးပြောပြရလားရှင်မြတ်ကအဲ့ဒီမှာအာဒံဆိုတဲ့လူသားမျိုးဆက်ဝါလ တဲ့အတွက်အာရဗီတရာအကြောင်းကျွန်တော်မလို့မပြောအစမဆိုတာကအများကြီး is ပွင့်တဲ့အမီနာမရဲ့အများကြီးတနည်းအားဖြင့်အမီနာမများအာဒမ်အလိုင်စလမ်ကိုသင်ပေးတယ် ပညာရအမျိုးမျိုးအကြောင်းဝင်ဒါကြောင့်မို့အစ္စလာမ်ဘာသာဝင်မွတ်စလင်တွေအထူးသဖြင့်ပညာတတ်ပညာရှင်တွေဖြစ်ရမယ်လူနဲ့လူပတ်ဝန်းကျင်ကိုအကျိုးဖြစ်ထွန်းစေမဲ့အသိပညာအတတ်ပညာတွေတိုက်ရအဲ့တော့လက်ရှိမြတ်ကအာဒံကိုအဲ့ဒီလိုပညာရအကုန်လုံးကိုသင်ပေးပြီးမှ malaikari bego taw alors beno mengo taw de yelo wa allama adama al-asma'a kullaha thumma aradahum 'ala al-malaika elo adam ကိုတင်ပြီးနောက်ပိုင်းမှာမလာအိကာတွေကိုအရှင်မြတ်ကပြောပြီး أنبئوني بأسماء هؤلاء إن ကုန်တုံစောဒီအစင်တို့ကတိတိကျကျမှန်မှန်ကန်ကန်ပြောတဲ့လူပြောတဲ့မလာယကာအုပ်စုတွေဖြစ်မယ်ဆိုရင်အဲဒီပညာရတဲ့နဲ့ပတ်သက်ပြီးငါရှင်ကိုအတင်တို့ရှောက်ကြတင်ပြကြရှင်းလင်းကြလို့မေကုံထုတ်လိုက်အဲဒီအခါမှာမလာဧကတွေက ma 'illam တနာအရှင်မြတ်ကကျွန်တော်တို့ကိုသင်ပေးထားတဲ့အသိပညာကလွဲရင်ဘယ်အသိပညာမှကျွန်တော်မျိုးတို့မသိပါဘူးအဲ့တော့မလိုင်းကတဘောကပါလဲဆိုတော့အလရှင်မြတ်ပေးထားတဲ့အသိကလွဲကြံတဲ့အသိမသိဘူးဆိုတာကခနေ့ဒီအလရှင်မြတ်ဖန်တဲ့တဘာဝတွေဖြစ်တယ်ခနေ့ငရေတွေလောက်တယ်ဆူနာမီလိုင်းတွေတက်တယ် မုံတိုင်းနဲ့တက်တယ်မီးတော်တွေပေါက်တယ်ဓမ္မလိုက်ကြတယ်အပင်တွေပေါက်တယ်အသီးတွေသီးတယ်အပွင့်တွေပွင့်တယ်ဓမ္မလိုက်ကဆွမ်းရတယ်အဲ့တော့မုံတိုင်းတိုက်ဖို့အချက်လဲအကြောင်းအရာတွေဖြစ်ပေါ်လာတဲ့အခါမှာမုံတိုင်းတက်တယ်မြေငင်တုတ်ဖို့သဘောတရားတွေအထောက်အထားတွေအခြေအနေတွေဖြစ်ပေါ်လာတဲ့အခါမှာနေလို့ဓမ္မလိုက်ကလည်း မီးတောင်ပေါက်ဖို့အကြောင်းတွေပေါ်လာတယ်ကမ္ဘာအတွင်းပိုင်းမှာရှိတဲ့မိုင်1100အတွင်းမှာရှိတဲ့ချော်ရည်တွေအပူရှည်မှအရေးပြောရအရာတွေတုံးထောက်ရဲ့သူ့ရဲ့လမ်းကြောင်းကနေသွားပြီးတော့မီးတောင်ရဲ့ဘဝအပေါက်ရှိလို့အရာချော်တယ်ဒါမီးတောင်ပေါက်တယ်အဲ့ဒါလိုအကြောင်းတွေဖြစ်ပေါ်လာပြီးဖြစ်မှာအပင်လေးကြည့်လိုက်ဒါမလိုက်တာတွေပဲနော်အပင်လေးကြည့်လိုက်ရင်ဘာအပင်ဆိုင်လဲအဲ့ဒီပင်ပဲအဲ့ဒီအသီးပဲပြီးမယ် မယန်းသေးတော့အချိုဆိုင်ရဲ့အချိုတိပဲအခြေဆိုင်ရဲ့အခြေတိပဲတရတိကြိုက်တဲ့တိတရတိနာမည်ရဲ့အမည်ပဲအများကြီးရှိတယ်ဘာမျိုးဆိုင်လဲအဲ့ဒီမျိုးပဲသိမယ်သူထွေပြင်းမသိဘူးအောင်းမင်းဆိုင်ဒီဌာနေမသိဘူးဌာမင်းဆိုင်ဒီတော့တရတိမသိဘူးဘယ်အရာကိုကြည့်ကြည့်သူတို့ဒီ لا علم لنا إلا ما علمتنا ပါလောက်အောင်လေအပင်တွေပင်ရှင်တန်ဖို့လိုအပ်တဲ့ဓာတ်မြေဩဇာရေအပူအေးမြတာကိုအလေးရောင်အဲ့ဒါတွေရှိလာတဲ့အခါမှာသူကတပေးပေးတယ်ပြောင်းလဲထိုးတဲ့ဖို့မျိုးပြီးတော့လိုအပ်တဲ့အဆင့်ရောက်လာတယ်အဲ့ဒီဟာတွေကသူ့ကိုပင်တင်ပေးထားတဲ့အသိပညာပဲအကယ်၍သူတို့ကလည်းသူတို့ဆန့်ကျင်ပြီးတော့ကြံဖန်ပြီးတော့ဘယ်အရာမှသူတို့မလုပ်တတ်ဘူး မလာအိကာတွေကသူတို့ကိုအလာတတ်မှတ်ထားတဲ့ကိစ္စကနေနောက်တစ်ခုလုံးလို့ရဒါကိုသူတို့ကဝန်ခံတယ်ကျွန်တော်တို့ဟာအရှင်မြတ်ချီးမြှင့်ထားတဲ့အရေးတွေးအသိပညာက လွဲရင်တခြားပညာကျွန်တော်ကမရှိဘူးဆိုတာပါလေကျွန်တော်တို့မှာတခြားမိမိစိတ်ကြိုက်မိမိဖြစ်ထုံးပေါ်ပေါ်ပြုလုပ်ဆောင်ရနိုင်တဲ့စွမ်းအားမရှိဘူးလို့အဲ့တော့အလရှိမြတ်က လိုက်ကြတဲ့ဝန်ခလိုက်ပြီကျွန်တော်တို့ကအရှင်မြတ်ပေးတဲ့အတိအလွဲတန်းတဲ့အတိကျွန်တော်တို့အရှင်မြတ်ချီးမြှင့်တဲ့စွာအလွဲတန်းတဲ့စွာကျွန်တော်မှမရှိဘူးဒီလားကမာလာရှင်မြတ်ကဘောလာယာအာဒမအန်ဘီဟွမ်ဘီအစမာအီဟင်အာဒမကိုရှင်မြတ်ကအာဒမမင်းသူတို့မလာယာတွေမင်းပြောလိုက်စားအဲ့ဒီပညာရည်အဲ့ဒီဘာလာရည်တွေပတ်သက်ပြီးတော့မင်းတင်ပြတယ် فلما أنبأهم بأسمائهم အဲ့ဒီမှာအာဒမ်အလိုင်စလမ်ကအာဒမ်ကဟိုးအာဒမ်ပြောပြမယ်လို့ကဘာမှာရှိတဲ့အာဒမ်မျိုးဆက်တွေအားလုံးပါတယ်တော့ဟိုးအာဒမ်နဲ့ပညာတတ်ကျွန်တော်တို့ကတော့ပညာမတတ်တွေဖြစ်လို့မရပညာတတ်အဲ့ဒါတော့အာဒမ်ကအဲ့ဒီပညာရတွေကိုရှင်းပြတဲ့ မှာအလောရှင်မြတ်ကမလာအိကာတွေကိုမေးဖို့မေး قال ألم أقل لكم إني أعلم غيب السماوات والأرض မင်းတို့ကအစမပြောတတ်ငါသိတယ်ဒီငါဒီမင်းတို့မသိသေးဘူးလို့ငါပြောတာတယ်လေအလမကုလကုမ်ငါမင်းတို့မပြောခဲ့ဘူးလားအင်းနီအာလမဂိုင်ဘ်စမန်ဝါလဝါငါဘယ်လောက်သိလဲဒီလားဟောစัจ java လာအနန္တမအနန္တမ ကွယ်တကအကွယ်အလုံးဝါအာလမအဲ့ဒီကဘာကျော်ပါရှိတဲ့အရာအလုံးအကွယ်အလုံးကိုငါသိတယ်အလားမသိတာဘာမှမရှိဘူးကျွန်တော်တို့လူသားတွေဘလောက်ပဲတည်တည်မသိတာတွေအများကြီးရှိပါတယ်ဒါကြောင့်မလို့ငါတတ်ပြီးငါတော်ပြီးငါနားလည်ပြီးဆိုတဲ့အတွေးခေါ်မျိုးကျွန်တော်တို့မရှိကျွန်တော်တို့ဘလောက်တတ်တာမတတ်တာရှိ ကျွန်တော်တို့ဘလောက်မြင်မြင်မမြင်တာရှိကောင်းပြီအဲ့တော့အဲ့တော့ဒီမဟုတ်ဘူးတဲ့ဘိုင်ဘယ်စမာဝါဒီဝါဝါအလမ်ငေါတနာတီရေတဲ့မာတုဒူနာဝမာကွန်တုံတတ်တုမူမင်းတို့ဖေဟာဒီပြုလုပ်တဲ့အလုပ်တွေပြောဆိုချက်တွေ စိတ်ထဲမှာလျှို့ဝှက်ထားတဲ့လျှို့ဝှက်ချက်တွေလည်းငါသိတယ်နော်တဲ့။ဘာပြောလဲ။အဟံသိတာပါ။ကျွန်တော်တို့စိတ်ထဲမှာလျှို့ဝှက်ချက်တွေပါသိတယ်တဲ့။ဒါပေမဲ့ကျွန်တော်တို့ကတော့အားမရဘူး။အလာရဲ့အတိကိုစိတ်မချဘူးလား။ကျွန်တော်တို့မှာနိယက်ဆိုတဲ့ဝါကာရရှိကျွန်တော်တေချာပြောမှာနိယက်ဆိုတာပါစိတ်ထဲမှာရည်စူးတာနိယက် အဲဒီစိတ်ထဲမှာယေရှုတော်အလားတိလားမတိလားနံပါတ်1အကယ်၍မတိဘူးဆိုရင်တော့အလားဖွင့်ပြောမလားကျွန်တော်ဒါလုံးတော့မှာနော်ဒီမှာမတိဘူးကျွန်တော်နမတ်ဆိုင်ဘာနမတ်နော်မဂရစ်တို့ဆွန်နတ်တို့နဖရူဝါချစ်တို့ဘာတို့အဆရမရကတ်တို့တော်ကအကုန်ပြောနော်ဒါမှမပြောပြောတော့မဟုတ်တော့ စိတ်ထဲမှာလှုပ်ဝက်တာတွေလည်းသိတယ်ကျွန်တော်တို့ငငယ်ကငငယ်ရဆိုတာကလုံခဲ့တဲ့အနှစ်65နဲ့80နီးပါးကကျွန်တော်အဖေကဂေါ်ဘာနီဆိုတဲ့အစ်ကြမတတ်တယ်အဖေရမတော့ပလီရှားပေါ်တတ်တယ်အဲပေါ်တတ်တယ်ကတော့ပလီရှားကိုမှားဆရာ နွားနှကောင်တိုက်လူ9ယောက်နာမည်ထည့်ပေးရတာဟုတ်ဆရာအဝိသတ်တဲ့နွားဟာတမန်တော်ကျွန်တော်ကျွန်တော်အမျိုးသမီးကျွန်တော်ကလေးတွေအားလုံးနာမည်ဆရာဆိုပြီးမှတတ်ဘလို့အတွက်တတ်တယ်ဆိုတာအလားကမသိဘူးမသိတော့ပြောပြကျွန်တော်တော့တော်ဟုတ်ပြီအာငါနာမည်ပါပါမလားအဲကြည့်လိုက်တယ်အပါကျွန်တော်နာမည်ပါလားပါတယ်လေအေး မချီဘူးမေ့သွားကျွန်တော်မျိုးယနေ့ဝါချောင်းပါဝါချောင်းပါတယ်ဒဝိုက်တော်နာအဆုမရောက်အခုတော့ဂါဒန်လောက်မယ်ပေါ့ဗျာတခါတာကိုပြောအဲ့တော့ယနေ့ကျွန်တော်ဆွေရန်တိဆောက်ပါတယ်လို့ပါဇက်ကဖွင့်ပြောမှအလားတိတယ်ဆိုရင်တော့ဒီအလားကျွန်တော်မဟုတ်ဘူးကျွန်တော်ဖွင့်မပြောလဲတိတဲ့အလားဖြစ်တဲ့အတွက်စိတ်ထဲမှာကလေးဝါရှောင်တယ်ဆိုတဲ့အတိရောက်အစားတော့မစားဘူးဆိုရင်ဝါရှောင်တာ နော်နဝိုင်းတော်ကအဆုမရောင်းလို့ဖွင့်မပြောလဲရတယ်ဘာလို့တိတာဖွင့်ပြောတော့မပြောနဲ့မပြောနဲ့ပြောတာကျွန်တော်လည်းအကြောင်းပြောပါကျွန်တော်မြက်ချီပြီးဆိုတာလဲနဝိုင်းတော်အဆုမကတန်မင်ရှာရရာမဒန်မူဘာရဖဒရလကယာအလ္လာဟ်ဖတကဘရမင်နီအင်နကအန်တဆမီနာဂျိုစီယာတီမီလတန်ဂျူတာ ခဏနေပြန်ကျွတ်အလားကြာလာမသိပြန်ဆုံးတာဘုရားတိပါလေအလားအလုံးပြီးတယ်စိတ်မြမဂျေဇုရှိရင်ပိုင်ဒီဒါတော့တချို့ကအဲ့ဒါလို့မဆိုရင်လည်းဘွာမပိုင်ဘူးပြောတာကဘယ်ရရလဲဘောလဲတော့နော်ယထာအဲ့ဒါတော့အလားရှိတဲ့ကပြောအဲ့ဒါလို့ပြောပြီးတဲ့အခါကျမှအလားရှင်မြတ်ကမလာဧကရေကိုအမိန့်ထုတ် ملائکہ များတဲ့ကိုအများကြီးအဆင့်ရှိတယ်ပညာတတ်တယ်ဆိုတာကို လာအိကာတွေကိုဝန်ခံပြီးတဲ့နောက်အလကဟာဒီဥပဒေထုတ် Usjudu lil Usjudu ဒီအာဒမ်အဲ့ဒီအာဒမ်ကိုမင်းတို့စက်ကြည်တာလောက်ကြ Usjud Usjuda Usjudu အများဘူးမင်းတို့စက်ကြည်တာဘယ်လိုလုပ်ရမလဲအာဒမ်ကိုလုပ်ခိုင်းတယ်အဲ့တော့ first စကြတူအဲ့ဒီခါမှာမလာအိကာတွေကစကြတူ စัจ ira လောက်ခဲ့ကြတယ်ဒါပေမဲ့လို့အီလာအီဘလစ်အီဘလစ်မပါဘူးအီဘလစ်အုပ်စုကစစ်တာမလုပ်ဘူးစစ်တာဆိုတော့ဘာပြောရလဲကျွန်တော်တို့တည်ရဲ့စစ်တာကျွန်တော်မပြောဘူးကိုရန်ကျမ်းမြတ်ကပြောတဲ့စစ်တာကိုကျွန်တော်ပြောပြတယ် အာဒံကိုဆက်တာလုပ်ပါဆိုတာကဘာရပြန်နေမှာတက်စီကလာအများကြီးရှိတော့ဖတ်ကြည့်ပါအာဒံမီမင်းတို့နဲ့အသိပညာအတတ်ပညာပညာရတော်တဲ့အတွက်သူတို့ရဲ့ခိုင်းစီချက်ကိုမင်းတို့ကျိုးလွန်လာကြရအောင်ဒီနေ့အဲ့ဒီမလာယကာတွေကိုလူတွေက control လုပ်နိုင်တယ်ထိန်းသိမ်းနိုင်တယ်ရှိတဲ့တဘာဝသဘောတရားတွေဒီလျှက်စီပြီး နော်အဲ့ဒီပကလေရာမီလနာကရင်ကမာတာနော်တန်ကြီးမြောက်များစွာလေးတာကိုလူတရားမမနိုင်ရင်မလာအိကနဲ့မခိုင်းခလုတ်တစ်ချက်နဲ့ကရင်ကမာပါဒါမလိုက်တာလူက control အဲ့ဒီမလာအိကတွေ လိုင်နဲ့မလိုင်ကအုပ်စုရှိတယ်အဲ့ဒီမလိုင်ကအုပ်စုကို Iblis လို့ခေါ်တယ်ဒါဆိုရင် Iblis ကဘယ်အုပ်စုမှာရှိတယ်ရှိုက်တာအုပ်စုမှာရှိတာကာဖာအုပ်စုမှာရှိတယ်လားဆိုတာခေါ်တာရှက်အဘာဝစတက်ဘာရဝကာနာမင်းလကာဖီနော်ကုရ်အာန်ရှိတယ်ဒီ Iblis ကလည်းသူ့မှာ استكبر မာနတွေရှိတယ်မာမာနတွေရှိတယ် ငါတော်တယ်ငါတတ်တယ်ငါသိတယ်ငါတော့ဘဝမတော်မာနရှိနေတဲ့အတွက်ကြောင့်အဲ့ဒီအလားပြောတဲ့ဥပဒေကိုသူလည်းမခံဘူးသူညင်းလိုက်တဲ့အတွက်ဝကာနာမင်နယ်ကာဖီရင်သူကာဖတ်အုပ်စုတွေမှာပါသွားတယ်။ဒါအင်္ဂလိပ်ကပဲအုပ်စုမှာရှိတယ်။ကာဖတ်အုပ်စုမှာရှိတယ်။ရှိုင်တာအုပ်စုမှာမဟုတ်ဘူး။နော်ရှိုင်တာအုပ်စုကတတ်တတ်ရှိတယ်။နော်အင်္ဂလိပ်ကိုတိတ်ကြောက်ဖို့မလို ရှိုက်တန်ကိုပဲရှိုက်တန်လည်းကြောက်စရာမလိုရှိုက်တန်နိုင်တဲ့စေပညာနီးပညာတွေပရမအများကြီးရှိတယ်ကဲကောင်းအဲ့တော့အဲ့ဒီလိုစစ်စရာကြီးဘာလဲဆိုရင်ကျွန်တော်ပရအဆောက်အအုံနဲ့တင်ပြစူရာနံပါတ်3 16အာရတော်49 50မှာစစ်စီတာနဲ့ပတ်သက်ပြီးရှင်းထားတယ်လူတွေပြောနေတာပြောပြောခွင့်ရှိတယ်တို့တော့ကုရ်အာန်နဲ့ရှင်းလင်းချက်ပဲကျွန်တော်တို့လက်ခံတယ်ဆူရာဆကြအိုင်နမ49 50မှာဘာပြောလဲဆိုတော့ဝလ illah ယစဂျူဒူမာဖစ်ဆမာဝ لا يستكبرون ولله يسجد စတိရသလုံးရဲ့ဖွဲ့စည်းပုံဆင့်ပွားတယ်အများကြီးပေါ့လားကျွန်တော်ဒါလည်းမရွတ်ပြဘူး။ဟိုမရွတ်ပြဘူးဆိုတာကကိုမသိတာလည်းရှိပါတယ်ကျွန်တော်အားလုံးမသိပါကျွန်တော်နည်းနည်းပါးပါးသိတာ။အဲ့တော့ yes to do ဆိုတာက since the long နေလေရှိပြီးဟိုချိန်ရတဲ့လောက်ပဲဒီနေ့တဲ့လောက်ပဲအနာဂတ်မှာလည်းလောက်နေတယ်။သူက present နဲ့ futures အနာဂတ်ကိုတွန်းတဲ့ဝါဟာရစကားလုံး ولله يسجد ما في السماوات وما في الارض ရှိရမြစัจ java လာအနန္တအာရိကဘာဂျူမှာရှိရမြမြေပေါ်မြေအောက်ရေပေါ်ရေအောက်ရှိရမြတက်ရှိတမဲ့အားလုံးကြီးအလားရှင်မြတ်ကို six ဓမ္မရှိနေပါလေစတိလာလုံးကြအဘလို့လုံးကျွန်တော်တို့လုပ်ကြ ထားပါတယ်အလိုက်ပြအမိတ်အတိုင်းလမ်းညွှန်ချက်အတိုင်းကျိုးနုံနာဂာမိနေနေတဲ့ဒါနဲ့နေဝင်နေတဲ့လာဝင်လာတဲ့စัจ java လာတဲ့ကမလေးလာတဲ့သူတွေသိမယ်ဘယ်တော့မှမပြောင်းလဲဘူးပလီဓမ္မကြည့်နေဝင်နေတဲ့ကိုချိတ်ထားတဲ့တစ်နှစ်ဆယ်နှစ်အနှစ်တရာဒီချိန်ဒီချိန်နေထွက်တဲ့ဒီချိန်နေမွတ်တဲ့ဒီချိန်နေဝင်တဲ့ပွက်တိပဲအကြောင်းမျိုးမျိုးကြောင့်စောတာတော့နောက်ကြတော့မရှိဘူးဒါပါလေစစ်တာပဲအလားတမတ်တာ အပင်ကြီးအားလုံးဒီတိုင်းနော်အားလုံးအားလုံးကရှိသည်များကဘာတူရှိစัจ java လာရှိသည်များအားလုံးကဆက်ကြမှာရှိတယ်တဲ့မင်းဓာတ်ပါအဲ့ဒီစัจ java လာမှာရှိတယ်မင်းဓာတ်ပါဆိုတော့တက်ရှိနဲ့ပတ်သက်တဲ့ဇီဝကအခြေခံပြီးတော့တတ္တဗေဒယုတ်ခဗေဒအားလုံးအကြောင်းဝင်တဲ့တက်ရှိနေတဲ့စစ်စီတာမှာရှိပါတယ်ငါရဲ့ကူးလေးပြတ်တမ်းချက်ပါပဲနာခံလည်းရှိနေပါတယ် ဝိုင်မလာအိကာမလာအိကာရဲ့ဒီတိုင်းပဲအခုနောက်ပဲဝနာနုစပ်ပြီးဟူပီဟမ်ဒီကဝနကဒီစလမ်အလာချမတဲ့တဲ့ကျွန်တော်တို့အသေးစားနေနေပါလေဆိုတာဒီရပဲအလာရဲ့ဥရိအပေါ်မှာပဲရှိရနာမင်ဒါပါတက်ရှိအလုံးဝိုင်မလာအိကာမလာအိကာအလုံးဟာအလာကိုစက်စီတာမှာအမြဲတမ်းရှိတယ်ဆိုလိုတာကအလာရှင်ကတမပြထားတဲ့ ဥပဒေအမိတ်အတိုင်းကျိုးနိုနာတာမိနေတယ်ဝဟွန်လာယစတဘီသူတို့ကမာနတရားတွေရှိပါဘူးတဲ့သူတို့လုံးအလာခိုင်းတာတခုသူတို့လုံးချင်တာတခုဆိုတာသူတို့မှမရှိဘူးတဲ့ကျွန်တော်တို့မှရှိတယ်ကျွန်တော်တို့မှရှိတယ်အလာကကုရ်အာန်မှာပြောနေတာပြော နော်ကဲအဲ့တော့အဲ့ဒီမှာမရအင်္ဂါနဲ့ပတ်သက်ပြီးအရှင်မြတ်ကဆင်းပြတယ်သူတို့ဟာနော် men fawqihim yakhafuna rabbahum men fawqihim အဲ့ဒီမလာကအဲ့ဒီတက်ရှိဒီတစ်ပင်နဲ့ရှိတဲ့အရာအလုံးဟာတဲ့ yakhafuna rabbahum and found him သူတို့ရဲ့အထက်ကနေပြီးတော့ညွန်ပြတဲ့အလားရှင်မြတ်ရဲ့ကိုယ်တဲ့သူတို့ကိုပြည့်စုံပြတော့ဖန်နေတဲ့တိတ်တိတ်နဲ့အရှင်မြတ်ရဲ့ဥပဒေတာကိုဆန်းကျင်ပြီးတော့သူတို့နေရမှာကိုရပါဖို့သူတို့ကြောက်တယ်ကျွန်တော်တော့မကြောက်ကျွန်တော်ကလူတွေကိုပဲကြောက်တယ်နော်အဲ့တော့ဝယဖ်အလူနာမာယုမရူ ဆက်ပြောတယ်အဲ့ဒီမလာအီကာတွေအဲ့ဒီတက်ရှိအလုံးဟာတဲ့ဝယဖအလူနာမာယူမရူအလာရှိမင်းကသူတို့ကိုဘယ်လိုအမိန့်ပေးတယ်ဘယ်လိုဥပဒေပြတာလဲအဲ့ဒီအတိုင်းပဲယဖအလူသူတို့ပြုလုပ်ဆောင်ရကြတယ်အဲ့တော့စေဒါဒီလက်တွေ့ကအလာရှိမြတ်ရဲ့ဥပဒေတာကိုကျိုးလွန်နာကလိုက်နာကြည့်တုံဆောင်ရွက်ခြင်းကိုစစ်ဒါလို့ခေါ်တာကပေါ်ညွှန်းတယ်အဲ့ဒီအာရမှာ ကြီးမင်းများစိတ်တော့မဆုံးဘူးအဲ့ဒီကိုကျွန်တော်ဖတ်လိုက်တဲ့အာရမှာအဆုံးမှာစာလုံးတိတိလေးနဲ့ရေးတာစိတ်စာလည်းရေးတာလေအဲ့ဒီအာရကိုဖတ်တဲ့လူရောနားထောင်တဲ့လူရောစက်ပြီးတာလုံးရမယ်တဲ့ဟောလူကြီးမင်းများစက်ပြီးတာလုံးရှိရင်လည်းလုံးလို့ရတယ်နော် တယ်ပေါ့နော်အဲ့ဒါလုပ်ပြပြီးသွားပြီစက်ပြလုပ်ပြီးဟာကောင်းလိုက်ပြီလေစက်ပြနော်အဲ့ဒါကျွန်တော်တို့ကဟိုအလားခိုင်းတဲ့အတိုင်းလောက်တာလားလူတွေခိုင်းတဲ့အတိုင်းလောက်တာလားဆိုတော့ကိုယ်ဝင်စင်တာနော်အချိန်လဲပြီးသွားပြီကျွန်တော်နောက်ဆက်ပဲအဲ့ဒါကျွန်တော်ဒီမှာပဲနော်အဲ့ဒါကြောင့်အလားရှင်မြတ်ရဲ့တမပြဌာန်းနဲ့စစ်ချတာဒီအလားတမပြဌာန်းနဲ့ဥပဒေနဲ့အညီ လက်တွေကျွန်းတော်နာဂာမီနေရမယ်ဆိုတာကစက်ပြောင်းဝါဒနာနာတက်ရှိတယ်အားလုံးပါတယ်ကျွန်တော်တို့လည်းအဲ့ဒီအတိုင်းအလိုင်းဥပဒေတဖို့ပဲစက်ကြည်တာလုပ်ပါကျွန်းတော်နာဂာမီနေကြပါလို့အဲ့ဒီမှာကျွန်တော်ကိုကျွန်တော်ပြောကြရင်လည်းကျွန်တော်ကပထမပိုင်းမှာပဲယူရရှိ الحمد لله رب العالمين إني وجهت وجهي للذي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 အဲ့တော့အင်းဒီဝါဂျာဇဝဂျီဟီယာလလဒီဖဒရဆမာဝါဒီဝလောစัจ java လာအနန္တကဘာဇဝစတင်တီထွေပြုစုပြိုးတောင်ထိမ့်ထိန်လမ်းညွန်ဖန်တဲ့တော့အလာရှင်မြတ်ရဲ့ဘက်တော်တို့တနည်းအားဖြင့်အလာရှင်မြတ်ပြတန်းတဲ့ဥပဒေတစီတို့ကျွန်တော်မျိုးမျက်နှာမူသည်ကျွန်တော်မျိုးဝိသိပါသည်ကျွန်တော်တို့မွတ်စလင်တွေရဲ့ဥတီချက်ဒီအစ္စလာမ်ဘာသာရေးဆိုင်ရာကြည်တော်မှုမှာ အလားပြဥပဒေတခုတည်းကိုပဲဥတည်ရဒီမိဝါဂျတ်တို့ဝကြည်ရလိမ့်တယ်ဖတ်ရစမောတ်ဝါဟာနီဖောဝမာအနာမင်းရဲ့ဝရှိပြီအလားရဲ့ဥပဒေကိုအခြားတစ်ခုခုနဲ့တွဲဖက်ပြီးတော့ကျင့်သုံးတဲ့အုပ်စုထဲမှာကျွန်တော်မျိုးမပါဘူးလို့ပြောထားတယ်နော်မပါလည်းနေပါကောင်းပြီအဲ့တော့ ကျွန်တော်တို့တွေဟာအလရှိမြတ်ချမ်းမပြသနာကျမ်းမြတ်ကုရ်အာန်ကိုအသေးချာလေ့လာမစို့ကုရ်အာန်နဲ့ပတ်သက်တဲ့ဝါဟာရတွေသဘောတရားတွေအားလုံးကကုရ်အာန်မှာပဲရှင်းထားတာကိုသိရတယ်အကယ်၍မရှိဘူးဆိုရင်အလလိလာဝတ်တဖ်ဆီလာကုလရှိုင်အဲ့ဒီကုရ်အာန်မှာရှိတဲ့အရာအားလုံးကို tafsir အသေးစိတ်ရှင်းထားပါတယ် ပြောထားတယ်ဆူရာ7နှစ်အာယနံပါတ်131မှာရှိတယ်เนาะအဲ့တော့ကျွန်တော်တို့ကတိတိကျကျလေ့လာမှာဆိုအကုန်တွေ့မှာเนาะတချို့ပြောတယ်ဗရမအသေးစိတ်မပါဘူးတဲ့အဲ့ဒီလိုမေးကြည့်အကြီးစိတ်ပေါ်ခင်ဗျားသိလားကဲအဲ့ကြောင့်ခဏကျွန်တော်တို့ပလီမာစောတော့အခါနာမှုလေကျင်းရတော့တဲ့ထဲက ကျွန်တော်တို့ကလေးဝင်မိသားစုများရဲ့ရင်နှွေးငယ်အမျိုးသားအမျိုးသမီးရင်နှွေးငယ်တွေဟာသူငယ်သားတွေတော့10တန်းတက္ကသိုလ်ဝင်သားအထိเนาะကျွန်တော်တို့ဘိုင်ကမာကောမဒီကနေပြီးတော့ဦးဆောင်ဦးစီးပြီးတော့လိုအပ်တဲ့အတိုင်းအတာတစ်ခုနဲ့ကြောင်းတုံးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လူသားမှာပေးကမ်းမှာဖြစ်တဲ့အတွက်ကြောင့်သက်ဆိုင်ရာပလီဝင်ရှောက်ထားတဲ့လူတွေကမိမိရဲ့ ဒါသမီးများရှိရင်အဲ့ဒါကိုဒီပုံစံတစ်ဆယ်နဲ့တကွအမီနာမတွေတင်ပြီးတော့နော်လျှောက်ပါတယ်တင်ပါပြီးလို့ရှိရင်တပတ်က6ရက်နေ့တနေ့ကနေနေ့မှာ6ရက်နေ့တနေ့ကနေနေ့မှာဆယ်တန်းသူရှင်လျှောက်ထားတဲ့ကလေးတွေကျွန်တော်တို့ဗလီဝတ်ကျောင်းတော်ကိုနေ့လယ်7:00နာရီခွဲအရောက်လာ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 وإيتاء ذي القربى وينهى عن الفحشاء والمنكر والبغي يعظكم لعلكم تذكرون فاذكروني أذكركم واشكروا لي ولا تكفرون